အခန်းကြီး23အငယ်1မှ6စာရာသည်အသက်129နှစ်ရှိ၏ထိုမြတ်လောက်အသက်ကြီးသောခါနန်ပြည်ဟေဗျုံမြို့ဒီဟုသောကိရယတာဘမြို့၌တည်လေ၏အာဗြဟံသည်လည်းစာရာကြောင့်ညီးတွားငိုကြွေးခြင်းငှာလာ၏အာဗြဟံသည်မိမိမယားအသေးကောင်ရှိကထ၍ဟေတအမျိုးသားတို့အား ငါသည်တင်တို့ထံမှဧည့်သည်အာဂန္တုဖြစ်ပါ၏ငါ၏မယား အသေးကောင်ကိုမြက်ွယ်မြုပ်မိအကြောင်းတင်တို့တွင်တင်းချိုင်းကိုငါအားအခွင့်ပေးပါလောဟုဆို၏ဟေတအမျိုးသားတို့က အကျွန်ုပ်တို့သခင်နားထောင်ပါကိုတော်သည်အကျွန်ုပ်တို့တွင်ဘုရားသခင်နှင့်ဆိုင်သောမင်းဖြစ်ပါ၏အကျွန်ုပ်တို့၏တင်းချိုင်းများတွင် ရွေ၍ကိုတော်၏ဘုရား အသေးကောင်ကိုတင်းကြိုပါလော့ ကိုယ်တော်၏မယားအသေးကောင်ကိုမသင်္ဂြိုဟ်စေခြင်းငှါအကျွန်ုပ်တို့တွင်အဘယ်သူမျှမိမိသင်္ချိုင်းကို မပေးဘဲမနေပါဟုအာဗြဟံအားပြန်ပြောကြ၏။အာဗြဟံသည်ထ၍ထိုပြည်သားတည်းဟူသော ဟေသအမျိုးသားများ ရှေ့မှာဦးညွှတ်ချလျက်၊ငါသည်ငါ၏မယားအသေကောင်ကို မျက်ကွယ်မြှုပ်စေခြင်းငှါ သင်တို့အလိုရှိလျင်ငါစကားကိုနားထောင်ကြပါလော့သင်တို့တွင်ငါပိုင်ထိုက်သောတင်ကြိုင်ရှိစေခြင်းဟာဇောဟာတာအေပရုန်ဒီမိမိလေပြင်းအစွန်း၌ရှိသောမပေလမြေတွင်းကို အဖိုးထိုက်သည်မြငွေနှင့်ငါအားရောင်းစေခြင်းဟာငါအတွက်သူကိုတောင်းပန်ကြပါလော့ဟုနှုတ်ဆက်၍ပြောဆို၏ထိုအခါ ဧဖရုန်သည်ဟေသအမျိုးသားတို့တွင် ထိုင်လျက်ရှိ၏။သို့ဖြစ်၍မြို့တံခါးသို့ဝင်သော သူအပေါင်းတည်းဟူသော ဟေသအမျိုးသားပရိသတ်၌ဟိတ္တိအမျိုးသားဧဖရုန်က၊ထိုသို့မဟုတ်ပါ။အကျွန်ုပ်သခင်၊အကျွန်ုပ်စကားကိုနားထောင်ပါ။ထိုလယ်ပြင်ကို၎င်း၊လယ်ပြင်၌ရှိသော မြေတွင်းကို၎င်း၊ကိုယ်တော်အားအကျွန်ုပ်ပေးပါ၏။အကျွန်ုပ်အမျိုးသားများရှေ့၌ ကိုရောအားအကျွန်ုပ်ပေးပါ၏ကိုရောဤမယားအသေးကောင်ကိုတင်းကြိုပါဟု အာဗြဟံအားပြန်ပြောလေ၏အငယ်၁၂မှ20အာဗြဟံသည်လည်းထိုပြည်သားများရှေ့မှဥညွတ်ချလျက်အကယ်၍ငါစကားကိုနားထောင်ပါထိုလေပြင်းအဖိုးငွေကိုငါပေးမည်ငွေကိုယူပါတို့ဖြစ်လင်ထိုအရ၌ ငါ၏မယားအသေးကောင်ကိုငါတင်းကြိုပါမည်ဟုပြည်သားပရိသတ်တို့ရှေ့မှဧဖရုံအားပြောဆို၏ဧဖရုံကလည်းအကျွန်ုပ်သခင်နားထောင်ပါထိုမြေသည်ငွေလေးပိတ်သာအဖိုးထိုက်ပါ၏ကိုရောနှင့်အကျွန်ုပ်၌အဘဲအတွက်ရှိသည်နီကိုရော၏မယားအသေးကောင်ကိုတင်းကြိုပါလော့ဟုအာဗြဟံအားပြန်ပြော၏အာဗြဟံသည်လည်းဧဖရုံစကားကိုနားထောင်သည်ဖြစ်၍ ကုံတယ်သုံးတတ်သောငွေမျိုး ဟေတအမျိုးသားပရိသတ်ရှိအေဖရုံအဖိုးဖြတ်သည့်အတိုင်းငွေလေးပိတ်တာကိုချိန်၍သူ့အားပေးလေ၏ထိုသို့မန်ရီမြို့ရှိမှမပေလရ၌ရှိသောအေဖရုံ၏လေပင်ကို၎င်းလေပင်၌ရှိသော မြေတွင်းနှင့်တစ်ပင်များပတ်ဝန်းကျင်တစ်ပင်များကို၎င်းဟေတအမျိုးသားပရိသတ်၌မြို့တကားသို့ဝင်သောသူအပေါင်းတို့ရှိမှ အာဗြဟံဥစ္စာဘို့လုံခြုံစွာ အပ်ပေးလေ၏ထိုနောက်မှအာဗြဟံသည်မန်ရီမြို့ရှိမှမပေလလေပြင်းမြေတွင်၌မယားစာရာကိုတင်းကြိုရလေ၏ထိုရက်ကခါနန်ပြည်ဟေဗျုံအရက်ဖြစ်သည်ထိုလေပြင်းနှင့် မြေတွင်ကို အာဗြဟံပိုင်ထိုက်သောတင်းကြိုင်ဖြစ်စေခြင်းဟာဟေတအမျိုးသားတို့သည် လုံခြုံစွာ အပ်ပေးကြ၏